ကမ္ဘာသာသနာ့ယူတရားတော်၅ဘုတ်ထဲကယခုဒုတိယပိုင်းဖြစ်တဲ့ဘုရားသာသနာတရားတော်ကိုဟောပြရမယ်။သဗ္ဗပပသအာကရဏံကုသလတဥပသမရာသစိတ်တာပရိယောဒပနံဧတံဘုရားနာသာသနံ မကောင်းမှုအကုသိုလ်အလုံးကိုမပြုရကုသိုလ်အလုံးကိုပြည့်စုံစေရမယ်မိမိစိတ်ကိုလုံးဝဖြူစင်စေရမယ်ဒီသုံးပါးဟာဘုရားရှင်တို့အဆုံးမသာသနာတော်ဖြစ်သည်တဲ့ဒါဘုရားမြတ်စွာဘုရားရဲ့ညွှန်ကြားတော်မူတဲ့အဆုံးအမသာသနာတော်ပါပဲ။ အဲဒီသာသနာတော်သုံးပါးတွေကအမှတ်တအရမပြုမလုပ်ဖဲကျင်ဆောင်ရပေးရမယ်အကုသိုလ်ဆိုတာလောဘဒေါသမောဟအလိုလိုက်ပြီးဖြစ်ပွားတဲ့အကုသိုလ်တွေပါပဲအဲ့ဒါတွေထဲမှာတစ်ကိုဖြင့်ပြုလုပ်တဲ့အကုသိုလ်လည်းရှိတယ် နှစ်နှုတ်ဖြင့်ပြောဆိုတဲ့အကုသိုလ်လည်းရှိတယ်။သုံးစိတ်ဖြင့်ကြံတဲ့အကုသိုလ်လည်းရှိတယ်။ကိုယ်ဖြင့်ပြုလုပ်တဲ့အကုသိုလ်ဆိုတာတစ်တ attva ကိုသာခြင်းနှစ်သူတော်ဥစ္စာကိုလူရဲ့ခိုးယူခြင်းသုံးတရားမဝင်မပိုင်ဆိုင်တဲ့သူနဲ့မေတော်မှုကိုကျူးလွန်ခြင်းဆိုတဲ့ ဒီသုံးပါးကိုသာသာရာတို့၌ကျင်းကျုပ်ပြထားပါတယ်အဲဒီအကုသိုလ်မှုသုံးပါးကိုမပြုလုပ်ခဲကျင်ဆောင်မှုပဲမှုကတော့ငါးပါးသီလဆောက်တည်ကျင့်သုံးခြင်းဖြင့်ပြည်စီပြည့်စုံပါလေပါဏတိပါဒဝေရမဏိသိက္ခာပဒံသမာရိယာမိအရိဏဒါနာဝေရမဏိသိက္ခာပဒံသမာရိယာမိ ကာမေသူမိစ္ဆာစာရဝေရမေသိခာရံသမာရိယာမိလို့သောက်တည်ပြီးကျင့်ခြင်းဖြင့်ပြည့်စုံတာပါပဲနှုတ်ဖြင့်ရောဆိုတဲ့အကုသိုလ်ဆိုတာလဲတစ်ဘဂဝါအာကျုံးမဲ့ဖြစ်အောင်လိန်ပြောဆိုခြင်းနှစ်ချစ်ခင်ရင်းနှီးလေညီညွတ်နေတဲ့ပုဂ္ဂိုလ်နှစ်ဦး သို့မဟုတ်ပုဂ္ဂိုလ်နှစ်စုအားမညီမညွတ်ပဲကွဲပြားအောင်ဂုံးတိုက်စကားပြောဆိုခြင်းသုံးဆယ်ရည်ကြိမ်မှမှု စကားကြံကို ပြောဆိုခြင်းလေးအစစ်မှမဟုတ်တဲ့အကြောင်းအရာကိုအစစ်မှအနေဖြင့်ပြောဆိုခြင်းဆိုတဲ့ဒီလေးပါးကိုသာအချင်းချုပ်ပြထားပါတယ် အဲ့ဒါတွေကျင့်ဆောင်မှုကလည်းငါးပါးသီလစောင့်တည်ရမှာမုသာဝါဒဝရမဏိသိက္ခာပရံသမာရိယာမိလို့စောင့်တည်ပြီးကျင့်ခြင်းဖြင့်ပြည်စည်းပြည်စုံတယ်လို့ယူရပါတယ်အဲ့ဒီကိုမှုနှုတ်မှုအကုသိုလ်ခုနှစ်ပါးမှာအပြည့်စုံကျင့်ဆောင်နေရင်မတရားသဖြင့်ပြည့်စည်ရှာပြီးတမွေးတဲ့မိစ္ဆာအာဇီဝအကုသိုလ်မှလည်း ပြင်းချောင်းခြင်းကိစ္စပြည်စည်းတာပါပဲဒီအကုသိုလ်မှုတွေကိုဘာကြောင့်ပြင်းချောင်းရသလဲဆိုတော့ဒီအကုသိုလ်တွေကသူတို့ဖြစ်နေစေမှလည်းကဲကြပြည့်ရှိရဲ့သူတို့ကအကျိုးပေးတဲ့ခါကျတော့လေမကောင်းကျိုးတွေကသာပေးတတ်တယ်ဘယ်လိုလဲဆိုတော့သချင်းလူရဲ့ခိုးယူခြင်းမတရားပြုကျင့်ခြင်းလိမ်ခြင်းစသောမကောင်းမှုတွေဟာပညာရှိ သူတော်ကောင်းတွေများဖြင့်ကဲရဲ့ရှုပ်ချပွဲအပြစ်တွေရှိနေတာပဲဒီလိုမကောင်းမှုတွေကြောင့်တတ္တဝါတွေဆင်းရဲနေကြတာပဲဘာနဲ့တူလဲဆိုရင်အရသာမကောင်းတဲ့အစာကိုစားရတဲ့အခါကဲရဲ့ပွဲပြစ်တွေရှိနေတယ်လို့ပါပဲအဲ့ဒီလိုသူဖြစ်နေစေမှာကဲရဲ့ပွဲပြစ်တွေရှိသောကြောင့်လဲဒီအကုသိုလ်တွေကျင်ဆောင်ရတာပဲ နောက်ပြီးတော့ဒီအကုသိုလ်တွေကြောင့်ယခုဘဝတွင်လည်းအကဲ့ရခံရခြင်းစသောမကောင်းကျိုးတွေကိုခံစားရတတ်တယ်။ဒါဆိုမှုပြုမိရင်ဒါဆိုအပြစ်ဒဏ်တွေခံစားရတယ်။နောက်နောက်ဘဝတွေကြတော့လဲငရဲကြရောက်ပြီးငရဲဆင်းရဲတွေကိုအကြီးအကျယ်ခံစားရတတ်တယ်။ဣဒ္ဓဖြစ်ပြီးတော့ဣဒ္ဓဆင်းရဲတွေ ခံစားရတတ်တယ်တိရစ္ဆာန်ဖြစ်ပြီးတော့လည်းတိရစ္ဆာန်ဆင်းရဲတွေကိုခံစားရတတ်တယ်အဲဒီလိုမကောင်းကျိုးတွေပေးရထားကြောင်းလဲဒီအကုသိုလ်တွေကိုကျင့်ဆောင်ရတယ်တခြားကုသိုလ်ကြောင့်လူဖြစ်လာတဲ့အခါလဲဒီမကောင်းမှုကြောင့်အသက်တို့ခြင်းနာယောဂများခြင်းစာဝနေဆင်မပြေခြင်းများကိုတွေ့ကြုံနေရတတ်တယ်ဒါကြောင့်လဲကျင့်ဆောင်ရတာပါပဲ။ ဒီခုပြောခဲ့တဲ့အတိုင်းကိုမှု၃ပါးနဲ့နှုတ်မှု၄ပါးဆိုတဲ့အကုသိုလ်မှုဟူရမြကိုသီလအကျင့်ဖြင့်ကျင့်ဆောင်ရန်ပယ်ရမြတ်စွာဘုရားညွှန်ကြားတော်မူကြောင်းထားရတာနဲ့ကြာဆိုထားပါတယ်စိတ်ကူးသက်သက်ဖြင့်ကြံတဲ့မနောကံကိုတော့သီလမြတ်ဖြင့်မပယ်နိုင်ဘူးဘာဝနာကုသိုလ်ဖြင့်သာပယ်နိုင်တယ်အဲဒီမနောကံအကုသိုလ်ကိုတော့ ဘာဝနာပွားစေခြင်းဖြင့်ပယ်ခြင်းကိစ္စကြီးစီပါလေအခုပြောခဲ့တဲ့အတိုင်းကိုယ်ဖြင့်မပြုသင့်တာကိုမပြုပဲနှုတ်ဖြင့်မပြောသင့်တာကိုမပြောပဲပြစ်ဆောင်နေရင်မကောင်းမှု အကုသိုလ်အလုံးကိုမပြုရလို့ညွှန်ကြားထားတဲ့အမှတ်1အဆုံးအမတော်နဲ့အညီပြင်းချင်းကိစ္စပြည့်စုံပါပြီအမှတ်2အဆုံးအမသာသနာတော်အရပြုကျင့်ရမည် ဖြစ်ပွားစေရပြည့်စုံစေရမည်ကုသိုလ်ဆိုတာကတော့ဘေလူမှုဒါနာကုသိုလ်တစ်ဘေလူမှုဒါနာကုသိုလ်နှစ်ကိုနှုတ်ကိုစောင့်ထိန်မှုသီလကုသိုလ်သုံးစိတ်ကိုတည်ငြိမ်စေသည့်သမာဓိကုသိုလ်လေးအိဋ္ဌဆာသောအချင်းရာမျိုးမျိုးဖြင့်ရှုမြင်သည့်ဝိပဿနာကုသိုလ်ငါနိဗ္ဗာန်ကို မျက်မှောက်တွေ့သိမြင်သည့်အရိယာမေကုသိုလ်ဆိုရက်ဒီကုသိုလ်၅မျိုးပါပဲဒီ၅မျိုးတွေကအမှတ်၁ပေးလူမှုဒါနကုသိုလ်ဆိုတာကတော့အများကနားလည်နေကြပြီပင်ဖြစ်ပါတယ်ကာနဲ့ကံရဲ့အကျိုးကိုယုံကြည်နားလည်နေကြတဲ့လူတွေဟာမိမိတို့တတ်နိုင်နေကြပေးလူနေကြတာပဲအဲဒီပေးလူမှုဟာပေးလူနေစေမှလည်းသူတော်အား သုံးဆွဲပြီးချမ်းသာအောင်ကျိုးများအောင်ပေးလူရပါပြီလေလို့ပညာရှိသူတော်ကောင်းတွေကချီးမွမ်းပွဲကရှိပါတယ်။ကဲဘွယ်တော်မရှိပါဘူးဒါကြောင့်ဒါကြောင့်လည်းအဲ့ဒီပေးလူတာကိုကုသိုလ်လို့ဆိုရတာပါပဲ။နောက်ပြီးတော့အဲ့ဒီပေးလူမှုကုသိုလ်ကအကျိုးပေးတဲ့အခါကောင်းကျိုးကိုပေးရတယ်။မျက်မှောက်မှာလည်း သူတစ်ပါးတွေကချီးမွမ်းခြင်း ချစ်ခင်ကြည်ညိုခြင်းစသည်ကိုဖြစ်စေတတ်တယ်။အဲဒါကတော့မျက်မြင်ထင်ရှားဖြစ်နေတဲ့အကျိုးပါပဲ။နောင်ဘဝများကြတော့လဲလူဘဝနတ်ဘဝရောက်ပြီးအသက်ရှည်ခြင်းဆင်းလာခြင်းကျမ်းမာခြင်းစာဝတ်နေရေးပြည့်စုံစေခြင်းစသော ကောင်းကျိုးချမ်းသာတွေကို ရစေတတ်တယ်။အဲဒီလိုကောင်းကျိုးပေးရသောကြောင့်လဲကုသိုလ်လို့ဆိုရတာပဲ။ ကုသိုလ်ဟူသည်များတွေဟာဒီလိုကြီးပါပဲသူဖြစ်နေစဲမှာလဲကဲရဲ့ဘွယ်ပြင်းမရှိဘူးနောင်ကာလကြတော့လဲခေါင်းညှိုးချမ်းသာကိုရစေရတာကြီးပဲဒါကြောင့်ကုသိုလ်လို့ခေါ်ဆိုရတာပါပဲဥပမာအားဖြင့်ပြရရင်တင့်မြတ်တဲ့ရတာကောင်းများဟာစားနေသေးမှလည်းကဲရကြမရှိဘူးချီးမွမ်းကြတာရှိတယ်နောက်တစ်ချိန်ကျတော့လဲ ကိုယ်ရင်အားကိုဖြစ်စေပြီးကျမ်းမာခြင်းအကျိုးကိုဖြစ်စေတယ်ကုသိုလ်ဟူသည်များဟာအဲ့ဒီလိုကြီးပါပဲဒါနကုသိုလ်ဆိုရင်လှူစဲမှလည်းပြင်းမရှိဘူးနောက်တစ်ချိန်ကျတော့လဲကောင်းကျိုးကိုရစေရတာကြီးပါပဲဒါကြောင့်မြတ်စွာဘုရားကကုသိုလ်ဟူသည်များကိုပြည့်စုံစေရမယ်ပြုလို့ရဖြစ်ပွားစေရမယ်လို့ညွှန်ကြားတော်မူတာပါပဲအမှန်ကောင်းတဲ့အဆုံးအမသာသနာတော်ပါပဲ။ အမှန်နဲ့သီလကုသိုလ်ဆိုတာကတော့အစာပိုင်းကပြောခဲ့တဲ့အကုသိုလ်ဟူသည်များမပြုရဘူးဆိုတာနဲ့ရတူပါပဲဒါပေမဲ့အဲ့ဒီအကုသိုလ်ကိုကျင့်ဆောင်ရင်ပြည့်ကင်းတယ်ခေါင်းညို့ရစေရတဲ့သီလကုသိုလ်လည်းဖြစ်တယ်ဒါကြောင့်အဲ့ဒီသီလကုသိုလ်ကိုလည်းဖြစ်ပေါ်စေရမယ်လို့ထမှန်ပြီးအထင်ရှားညွှန်ကြားတော်မူတာပါပဲအဲ့ဒီလိုပြည့်ကင်းအောင် အလိုရှိတဲ့ကောင်းကျိုးချမ်းသာတွေရအောင်ညွှန်ကြားတဲ့ဒီအဆုံးမဟာလည်းလွန်ကောင်းတဲ့အဆုံးမသာသနာတော်ပါပဲမှတ်သုံးသမာဓိကုသိုလ်ဆိုတာကတော့သမထသမာဓိလည်းရှိတယ်ဝိပဿနာသမာဓိလည်းရှိတယ်အဲ့ဒီသမာဓိနှစ်ပါးတည်းကသမထသမာဓိဆိုတာကတိုင်း10ပါးအတုဝ10ပါးအနုတ္တိ10ပါးစသည်ဖြင့်သမာဓိဖြစ်အောင်ရှုရတဲ့ ကမ္မထာအာယုန်တွေ40ရှိတယ်အဲ့ဒါတွေကိုတော့ယခုလိုခဏလောက်ဟောပြောရမှာထုတ်ဆောင်ပြီးဟောဖို့အချိန်မရှိပါဘူးသိကျင်ကြရင်မိတော်ဒီမဲ့ဘာသာပြန်စာအုပ်ကြီးကြရုံပါပဲအဲ့ဒီကမ္မထာ40တဲ့ကအာနာပါနဆိုတာကတော့သီလဲသီလွယ်တယ်အတူတူပြောလို့လည်းဖြစ်တယ်ဗုဒ္ဓသာသနာ အပြင်ဘက်က အချို့လည်းအဲ့ဒီအာနာပါနာကိုရှုနေကြတာပါပဲဘုရားတရားတော်အရာအဲ့ဒီအာနာပါနာရှုပုံကတော့နာသီဝ၌အမှတ်တတိကိုထားပြီးတော့နာသီဝ၌တိုက်ခိုက်ပြီးဝင်လာတိုင်းထွက်သွားတိုင်းအဲ့ဒီအသက်ရှူလေကိုဝင်တယ်ထွက်တယ်စသည်ဖြင့်မပြတ်ရှုမှနေဖို့ပါပဲအဲ့ဒီလိုရှုမှနေစိတ်ကတခြားထွက်သွားရင် စိတ်ကိုနှာသီးဝသို့ပို့ထားပြီးရှုမြဲရှုနေုံမှာပဲအဲဒီလိုမပြတ်ရှုနေရင်အဲဒီဝင်လေထွက်လေအာယုန်၌သာစိတ်သည်ကတည်ရန်ပြီးစိတ်တည်ငြိမ်မှုသမာဓိဖြစ်တယ်အဲဒီလိုခါမှာစိတ်ဆင်းရဲပင်မမှုတွေငြိမ့်ပြီးချမ်းသာကြည်လင်းနေရပါတယ်ဒါကြောင့်ဒီသမာဓိကုသိုလ်က သူဖြစ်နေတော့လည်းအပြင်းမရှိဘူးချမ်းသာတယ်ဇန်သမာဓိဖြစ်ရင်နောက်ဘဝမှာဓမ္မလောက၌ဖြစ်ပြီးတော့ကဘာနဲ့ချီပြီးအသက်ရှိစေတတ်တယ်အဲဒီဇန်သမာဓိကိုအခြေခံပြီးဝိပဿနာရှုရင်အရိယာမေဖို့သို့လည်းရောက်သွားနိုင်တယ်ဒါကြောင့်ဒီသမထသမารိကုသိုလ်ကို ဖြစ်ပွားစေဖို့မြတ်စွာဘုရားညွှန်ကြားတော်မူတာပါပဲ။

ဒီဥပဒနာကုသိုလ်ပြည့်စုံမှအရိယာမေဖို့ရောက်ပြီးရှင်ရခသိငြိမ်းတဲ့နိဗ္ဗာန်သို့ရောက်ရတယ်လောကီကုသိုလ်တွေထဲမှာဒီဥပဒနာကုသိုလ်ဟာ အမြတ်ဆုံးပါပဲအဲဒီဝိပဿနာကုသိုလ်ဖြစ်ပွားအောင် ပြည့်စုံအောင်ဘယ်လိုအားထုတ်ရသလဲဆိုတော့ကိစ္ဆန္တောဝါကိစ္ဆာမိဒီပဒနာဒီစသည်ဖြင့် ဟောထားတဲ့တတိပ္ပံဒေသနာတော်နဲ့ညီသွားနေတဲ့ဆိုရင်ခြေထောက်ကကြွတာလှမ်းတာသွားတာကိုစူးစိုက်ပြီးတော့သွားတယ်သွားတယ်လို့ဖြစ်ဖြစ်ညာလှမ်းတယ်ဘယ်လှမ်းတယ်လို့ဖြစ်ဖြစ်ကြွတယ်လှမ်းတယ်ချတယ်လို့ဖြစ်ဖြစ်မပြတ်ရှုမှတ်နေရတယ်ရနေစေဆိုရင်တကိုယ်လုံးတောင်းပြီးရနေတာကိုစူးစိုက်ပြီးရတယ်ရတယ်လို့ဖြစ်ဖြစ် သက်ရှူတိုင်းဝမ်းပိုက်ကလှုပ်ရှားနေတာကို စူးစိုက်ပြီးဖောင်းနေပိန်နေလို့ဖြစ်ဖြစ်မပြတ်ရှုမှတ်နေရတယ်ရနေရကထိုင်ချလိုက်တာကို စူးစိုက်ပြီးထိုင်နေထိုင်နေလို့ရှုမှတ်ရင်ဖြည်းဖြည်းချင်းထိုင်ရတယ်ထိုင်ပြီးတဲ့အခါတို့ရပြည့်ပြည့်နဲ့လက်ရှိကိုမူရာတွေကိုလည်းကွေးတယ်ကွေးတယ်ဆန်းတယ်ဆန်းတယ်လှုပ်တယ်လှုပ်တယ်စသည်ဖြင့် မပြတ်ရှုမှတ်နေရတယ်အပြုပြင်မရှိပဲငြိမ်ငြိမ်လေးထိုင်နေတဲ့အခါကျတော့ကိုယ်တည်းကတောင်းနေတာကိုစူးစိုက်ပြီးထိုင်နေထိုင်နေလို့ဖြစ်ဖြစ်ဝါမိုက်ကတောင်းနေလှုပ်ရှားတာကိုစူးစိုက်ပြီးဖောင်းနေပိန်နေဖောင်းနေပိန်နေလို့ဖြစ်ဖြစ်မပြတ်ရှုမှတ်နေရတယ်အဲဒီလိုရှုမှတ်နေရင်စိတ်ကတခြားထွက်သွားရင်သွားတယ်ကြံတယ်စဉ်းစားတယ်စသည်ဖြင့် ပြောဆိုနေကြအမည်ဖြင့်ရှုမှတ်ရတယ်အဲဒီလိုစိတ်ကိုရှုမှတ်တာကစိတ်ဓာနုပါဒနာပဲအဲဒီလိုရှုမှတ်လိုက်တော့အဲဒီစိတ်ကူးဟာဆက်ပြီးမဖြစ်တော့ပဲရဆဲသွားလိမ့်မယ်အဲဒီခါဖောင်းနေပင်နေလို့မမြဲပင် ရှုမှတ်သွားရုံပဲကိုယ်တည်းကနာကျင်ခံခဲ့တာပေါ်လာရင်အဲ့ဒါကိုနားတယ်နားတယ်စသဖြင့်ရှုမှတ်ရတယ် အဲဒီနာကျင်ခံခဲ့တာကရှုမှတ်နေရင်တိုးပြီးခံခဲ့လာတာလည်းရှိတယ်အဲဒါကိုသိခံနိုင်ရသိခံပြီးရှုမှတ်နေရတယ်သိမခံနိုင်အောင်အလွန်ပြင်းထန်လာရင်တော့လက်ရှိစသည်တွေကိုပြုပြင်ပေးရတာပါပဲအဲဒီလိုပြုပြင်တဲ့ခါလဲပြုပြင်တဲ့စိတ်ကစားပြီးပြုပြင်သမျှတွေကိုမပြတ်ရှုမှတ်သွားရတယ် နာရယ်နာရယ်စသည်ဖြင့်ရှုမှတ်နေခြင်းဖြစ်စေဖြစ်စေအနာပြုတ်သွားတဲ့ခါကျတော့ဖောင်းတာပိန်တာပြမသွားရုံပါပဲကိုယ်တည်းကနာကျင်ခံခဲ့တာပေါ်လာရင်ဟိုနာရယ်နာရယ်စသည်ရှုမှတ်ရတယ်အဲ့ဒီနာကျင်ခံခဲ့တာက ရှုမှတ်နေရင်တို့ပြီးခံခဲ့လာတာလေရှိတတ်တယ်အဲ့ဒါကို သိခနိုင်မြတ်သိခံပြီးရှုမှတ်နေရတယ်သိမကနိုင်အောင်အလွန်ပြင်းထန်လာရင်တော့လက်ရှိစသည်တွေကိုပြုပြင်ပေးရတာပါပဲအဲဒီလိုပြုပြင်တဲ့အခါလဲပြုပြင်ရင်လည်းစိတ်ကစားပြီးပြုပြင်သမျှတွေကိုမပြတ်ရှုမှတ်သွားရတယ်နားတယ်နားတယ်စသည်ဖြင့်ရှုမှတ်နေရင်ဖြစ်စေပြုပြင်ပေးလို့ဖြစ်စေအနာပြောက်သွားတဲ့အခါကျတော့ဖောင်းလာပိန်နာပြန်မှတ်သွားရုံပဲအဲဒီ ခံခဲ့တဲ့ဝေဒနာကိုရှုမှတ်တာကဝေဒနာနုပဒနာပဲအတန်ကြားတဲ့အခါမြင်တဲ့အခါစသည်မှာလဲကြားတယ်ကြားတယ်မြင်တယ်မြင်တယ်စသည်ဖြင့်သစ္စာပေါ်လာတဲ့သဘောကိုစူးစိုက်ပြီးရှုမှတ်ရတယ်အဲဒီလိုရှုမှတ်ပြီးသိပုံကိုသကုံသာပဇာနာတိရူပေသာပဇာနာတိသောတင်သာပဇာနာတိပတိသာပဇာနာတိမျက်စိကိုလည်းသိဤဆင်းတို့ကိုလည်းသိဤ နာကိုလည်းသိဤအတန်တို့ကိုလည်းသိစသည်ဖြင့်သတိဓာဒေသနာတော်၌ဓမ္မာနုဒနာနုပဒနာဖြစ်ပုံကိုဟောထားပါတယ်ယခုပြောခဲ့တဲ့အတိုင်းကိုမူရဟုသမျှကို သွားတယ်ရက်တယ်ထိုင်တယ်ရောင်းလျောင်းတယ်ကိုွေးတယ်ဆန့်တယ်စသည်ဖြင့်ရှုမှပြီးသိသိနေတာကကာနုပဒနာခေါ်တဲ့ဝိပဒနာကုသိုလ်ပဲ အဆိုးအကောင်းအလယ်အလတ်ခံစားမှုတွေကို နာရယ်နာရယ်စသည်ဖြင့်ရှုမှတ်ပြီးသိပင်တာဝေဒနာနုပဒနာ ခေါ်တဲ့ဝိပဿနာကုသိုလ်ပဲစိတ်ကူးစိတ်ကူးကြံသိမှုဖြစ်တိုင်းစိတ်ကူးရယ်ကြံတယ်စသည်ဖြင့်ရှုမှတ်ပြီးသိပင်တာကစိတ်ဓာနုပဒနာခေါ်တဲ့ဝိပဿနာကုသိုလ်ပဲမြင်တိုင်းကြားတိုင်းစသည်၌မြင်တယ်ကြားတယ်စသည်ဖြင့်ရှုမှတ်ပြီး သဘောတရားအနေဖြင့်သိသိနေတာကဓမ္မ ानु ပါဒနာခေါ်တဲ့ဝိပဿနာကုသိုလ်ပဲအဲဒီလိုရှုမှတ်နေရင်ဓမ္မာရီအားရှိလာတဲ့အခါကျတော့ရှုသိရတဲ့ယုတ်ကတရားရှုသိတဲ့နာကတရားစသည်ဖြင့်ယုတ်နဲ့နာကို ခွဲခြားပြီးပြီးတယ်အဲ့ဒါကနာနဲ့ယုတ်ကိုခွဲခြားပြီးပြီးတဲ့နာမရူပပြိစ္ဆရာညာပဲအဲ့ဒီလိုရှုမှတ်နေရင်လှုပ်ရှင်တဲ့စိတ်ကြောင့်လှုပ်ရုပ်ဖြစ်တယ် ကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်ဖြစ်တယ်။စားကျင်တဲ့စိတ်ကြောင့်စားရုပ်ဖြစ်တယ်။မြင်ကြရှိလို့မြင်တယ်၊မျက်စိရှိလို့မြင်တယ်၊ကြားကြရှိလို့ကြားတယ်၊နားရှိလို့ကြားတယ်။ရှုမှတ်စရာအာယုံရှိလို့ရှုမှတ်တယ်စသည်ဖြင့်အကြောင်းနဲ့အကျိုးမျှရှိပုံကိုလည်းပိုင်းခြားပြီးသိတယ်။အဲဒီလိုသိတာကအကြောင်းနဲ့အကျိုးကိုသိမ့်ပိုက်ပြီးသိတဲ့ပြည့်စရာပရိက္ခညာမယ်။ အဲဒီကနောက်သမာဓိနဲ့ဉာဏ်တစ်ဆင့်တိုးပြီးအားရှိလာတဲ့အခါရှုမရတာရော ရှုသိရတာရော အသည့်အသည့်ဖြစ်ဖြစ်ပြီးချက်ချင်းကြောက်ကြောက်သွားတာကိုကိုယ်ပိုင်ညာဖြင့်တွေ့သိရတယ်။အဲဒီတော့အသည့်အသည့်ဖြစ်ဖြစ်ပြီးပြည့်တယ်သွားလို့မမြဲတာကြီးပဲလို့သင်ရှားသိရတယ်။အဲဒါကအနိစ္စ ानु ပါဒနာခေါ်တဲ့ဝိပဿနာကုသိုလ်ပဲ။ယုံနာဟောင်းနေ ပြက်သွားပြီးနောက်အသိယုံနာမဖြစ်ပေါ်လာရင်သိနိုင်တဲ့အချိန်ကြီးပဲဘယ်ချိန်မဆိုအဲဒီလိုပြက်တိုင်းပြက်တိုင်းသိနိုင်သောကြောင့်ကြောက်စရာကောင်းတဲ့ဆင်းရဲကြီးပဲလို့သင်ကြားသိရတယ်အဲ့ဒါကဒုက္ခ అను ပါဒနာခေါ်တဲ့ဝိပဿနာကုသိုလ်ပဲကိုယ်လိုတိုင်းမဖြစ်ပဲသူသဘောအတိုင်းသူဖြစ်ပြနေသောကြောင့်အစိုးမရတဲ့အနတ္တသဘောတရားများကြီးပဲလို့ ဒီလိုလဲထင်ရှားသိရတယ်အဲ့ဒါကအနတ္တ అను ပါဒနာခေါ်တဲ့ဝိပဿနာကုသိုလ်ပဲအဲ့ဒီဝိပဿနာကုသိုလ်တွေတဲကအလွန်လင်းမြန်စွာဖြစ်ပြနေတာကိုတွေ့သိရတဲ့ဥရိယဗေယညာဖြစ်နေတဲ့အခါအယောင်လင်းတွေပေါ်လာတာကိုလည်းတွေ့ရတယ်ဒီကိုယ်လုံးပေါ်ပါပြီးမတွေ့စဘူးအလွန်ထူးတဲ့ချမ်းသာကိုလည်းတွေ့ရတယ်စိတ်ကလည်း အလွန်ဝမ်းမြောက်ဝမ်းသာနေတာကိုလည်းတွေ့ရတယ်။မူလကခံခက်တဲ့ယောဂဝေဒနာတွေတောင်ပျောက်ကင်းနေတာကိုလည်းတွေ့ရတတ်တယ်။သင်္ဃာရုပ္ပကဉ္ဇဉ်ရောက်တဲ့ခါကျတော့တိယုံမြတိယုံမြနဲ့အလွန်ငြိမ်သက်တိမ်မွေ့နေတာကိုလည်းတွေ့ရတယ်။အဲ့ဒါတွေဟာဘယ်တော့မှမတွေ့ဘူးသေးတဲ့အလွန်ကဲချမ်းသာတွေကိုဝိပဿနာ ကုသိုလ်ဖြစ်ဆဲနိုင်တွေ့ရပုံအချင်းချင်းပါပဲ။ အဲဒီသင်္ခါရုပ္ပကဥပဒနာဉာဏ်ကရှင်းတာအပြည့်တဲ့အခါအရိယာမဉာဏ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ထင်ရှားတွေ့ရတယ်။အဲဒါလဲဖြစ်စေရမည်အရိယာမေကုသိုလ်ပဲမေကုသိုလ်၄ပါးတဲ့ကပထမသောတာပတိမေဖြစ်ပြီးရင်အဲဒီမဲ့ရအကျိုးဖြစ်တဲ့သောတာပတိဖို့ဆိုတာလဲဇာတိဆက်ပြီးဖြစ်တော်တာပဲ။ အဲဒီလိုသောတာပတိမေခိုကိုရောက်ပြီးသောတာပန်ဖြစ်သွားရင်အဲဒီပုဂ္ဂိုလ်ဟာငရဲတိစ္ဆာပြိတ္တာသူရကယ်ဆိုတဲ့ပယ်လေးပါးမှာအစဉ်ထာဝရလွတ်မြောက်သွားတယ်လူဘဝနဘဝမှာလည်းအောက်တန်းကြတဲ့ဘဝမှာလွတ်မြောက်ပြီးထက်တန်းကြတဲ့ဘဝမှာကြီးဖြစ်ရတယ်အဲဒီလူဘဝနဘဝဆိုတာကလည်းခုနှစ်ဘဝအများဆုံးပဲအဲဒီခုနှစ်ဘဝအတွင်းမှာပင်ဝိပဿနာကုသိုလ်ဤအစွမ်းဖြင့် အရဟတမေသို့ရောက်ပြီးနောက်အရဟတဘောရောက်လည်းရဟန္တာဖြစ်ရမယ်ရဟန္တာဖြစ်ပြီးတဲ့အခါဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ကိုရောက်သွားတော့တာပဲဒါကြောင့်ဝိပဿနာကုသိုလ်များနဲ့တကွအရိယာမေကုသိုလ်များကိုပြည့်စုံစေရမယ်ဖြစ်စေရမယ်လို့မြတ်စွာဘုရားကညွှန်ကြားဆုံးမတော်မူတာပါပဲဒီလိုဝိပဿနာကုသိုလ်တွေဖြစ်ပွားစေပြီးတော့

လောဘဒေါသမောဟစသောစိတ်ညစ်ကြေးတွေဟာဘယ်ခါမှမဖြစ်နိုင်ခွင့်မရှိတော့ပဲစင်တာဝရစင်ကြယ်အောင်အားထုတ်ဖို့ညွှန်ကြားတာပါပဲအဲ့ဒါအဲ့ဒါဟာရာထမကုသိုလ်ပြည့်စုံအားထုတ်ပြီးရာထကိုရောက်အောင်ကျင့်ဖို့ညွှန်ကြားတာပါပဲအဲ့ဒီရာထကိုရောက်ပြီးဖြစ်တဲ့ဉာဏ်ပုဂ္ဂိုလ်မှာ ဘယ်လိုအာယုန်နဲ့ပဲတွေ့ရပေမဲ့နှိစ္စသာယာမှုလောဘလည်းမဖြစ်တော့ဘူးစိတ်ဆိုးမှုဒေါသလည်းမဖြစ်တော့ဘူးအတိမာမှုမောဟလည်းမဖြစ်တော့ဘူးဘယ်ကမှမှအဲ့ဒီစိတ်ညစ်ကြေးတွေမဖြစ်တော့ဘူးအစဉ်သာဝရအမြဲတမ်းစင်ကြဲနေတော့တာပဲအဲ့ဒီလိုစင်ကြဲပုံကတော့အရတမေကုသိုလ်ပြည့်စုံသည့်အခြားမဲ့မှာပဲပြည့်စုံလာခဲ့ပါတယ်တမင် အတိအချာအာထုတ်ဖို့တော့မလိုပါဘူးဒါကြောင့်ရတမေရောက်အောင်ဝိပဿနာကုသိုလ်ကိုအပြည့်အစုံပွားများဖို့ပါပဲမြတ်စွာဘုရားအလောင်းတော်ကိုယ်တိုင်လည်းမြင်မှုကြားမှုစသည်တွေထင်ရှားဖြစ်တိုင်းဥပါဒณะခန္ဓာဆိုတဲ့ယုံနာတို့ရဖြစ်ပြကိုရှုလာခဲ့တယ်အဲလိုရှုနေရင်အရဟတမေဖြင့်နိဗ္ဗာန်ကိုသိမြင်ပြီးအရဟတဘုရောက်လျက် ဘုရားဖရာဖြစ်သို့ရောက်တော်မူလာခဲ့တာပဲဖရာတတိတာဝကတွေလည်းမိသူပင်ယုံနာတော်ဤအဖြစ်အပျက်ကို ရှုပြီးအရာဓမေဖို့ရောက်လဲယာနာဖြစ်တော်မူရတာပဲအဲဒီလိုယာနာဖြစ်တဲ့အခါစိတ်မှာလောဘစားသောကိလေသာညစ်ကြေးတွေထိခွင်လုံးဝမရှိတော့ပဲဖြူးစင်းနေတာပဲအဲဒီလိုစိတ်ဓာတ်မှာအညစ်အကြေးကင်းပြီးဖြူးစင်းနေသောကြောင့်ဘယ်အယုံကိုမှ ဆွဲလန်းခြင်းမရှိတော့ဘူးဒါကြောင့်နောက်ဆုံးသုရိစိတ်အခြားမဲ့၌ဘဝသည်ယုံနာခန္ဓာတွေမဖြစ်ပေါ်လာတော့ပဲဆင်းရဲခတ်သိမ်းကင်းငြိမ်းသွားကြတာပဲအဲဒီလိုအိုရခြင်းဆင်းရဲနာခြင်းဆင်းရဲသိရခြင်းဆင်းရဲကိုယ်ဆင်းရဲစိတ်ဆင်းရဲယုံနာသင်္ခါရဆင်းရဲတွေအစင်သာဝရကင်းငြိမ်းပြီးစင်သာဝရချမ်းသာကြအောင် မကောင်းမှုအကုသိုလ်အလုံးကို မပြုရ ကုသိုလ်အလုံးကိုပြည့်စုံစေရမည်မိမိစိတ်ကို လုံးဝဖြူစင်စေရမည်ဆိုတဲ့ဒီအဆုံးမသာသနာတော်သုံးပါးကိုမြတ်စွာဘုရားကညွှန်ကြားတော်မူခဲ့တာပါပဲကဲယခုအဲ့ဒီအဆုံးမသာသနာသုံးပါးနဲ့ညီ9မိနစ်လောက်ရှုမှကျင့်သုံးကြရအောင်ဥဇုံကာယံပဏိဒါယံ အထက်ပိုင်းကိုကိုဖြောင်းမစွာထားရမယ်လို့ဆိုတဲ့အတိုင်းခါမှအထက်ပိုင်းကိုဖြောင်းမစွာထားပြီးထိုင်ပါပရိမုခံတတိဥပါဒဝေတဝမတ္တိကိုရှုရမည်အောင်စီသို့ရှေးရှုပို့ထားရမယ်လို့ဆိုတဲ့အတိုင်းဝမ်းပိုက်သို့စိတ်တတိကိုပို့ထားပါမျက်စိနဲ့ကြည့်နေရမလို့သောကြောင့်မျက်စိကိုတော့မှိတ်ထားပါ ဝမ်းလိုက်ဖောင်းတယ်လာတဲ့အခါဖောင်းတယ်လို့ရှုမှပါပိန်ကြသွားတဲ့အခါပိန်တယ်လို့ရှုမှပါဖောင်းတယ်ပိန်တယ်ဆိုတဲ့အမည်ကတော့ပါဇက်ကရွတ်ဆိုမဟုတ်ပါဘူးစိတ်ဆိုစိတ်ရသည့်နဲ့ရှုမှတ်နေုံမှာပဲရှုတယ်မှတ်တယ်ဆိုတာကတကယ်ထင်ပေါ်လာတဲ့ယုံနာကို မှန်တိုင်းသိအောင်နှလုံးသွင်းတာကို ဆိုတာပါပဲဒါကြောင့်အမိကတော့လိုရမဟုတ်ပါဘူးဝမ်းမိုက်ထဲကတောင်းနှင်းလှူရှားတာသိဖို့ကသာလိုရင်းဖြစ်ပါတယ်အဲဒီတောင်းနှင်းတာလှူရှားတာဟာပါဠိဝါရအပြင်ဝါယောဓပါပဲဒါကြောင့်ဝမ်းမိုက်ကဖောင်းတက်လာတိုင်းဖောင်းစားမှ ဖောင်းဆုံးတယ်အောင်ပိန်ကြသွားတိုင်းပိန်စားမှပိန်ဆုံးတယ်အောင်မပြတ်သိပြီးလိုက်သွားရမယ် ဖောင်းတာဆိုရင်ဘိနာပဲဘိနာဆိုရင်လည်းဖောင်းတာပဲရနာနေဖို့ချင်းတော့မရှိဘူးမပြတ်ရှုသိသွားနေဖို့ပါပဲဒါပေမဲ့ရှုမှခါသဆိုတော့ဗမာရိကအားမရှိသေးဘူးဒါကြောင့်စိတ်ကမတည်ငြိမ်သေးပဲတခြားကိုလည်းထွက်သွားတတ်တယ်အဲဒီလိုထွက်သွားတဲ့စိတ်ကူးကိုလည်းစိတ်ကူးရဲ့ကြမ်းတဲ့လူကျင်တဲ့စသည်ဖြင့်သူဖြစ်တဲ့အတိုင်းပဲရှုမှရမယ်အဲဒီလိုရှုမှတာစိတ်ဓာတ်ဥပဒနာပဲ အဲလိုရှုမှတ်လိုက်တော့စိတ်ကူးကရဆဲသွားလိမ့်မယ်အဲဒီတော့ခေါင်းနာပိနာကိုပဲမှန်မြဲပြမှတ်နေရမယ်ကိုယ်ထဲမှာတဏှာရာကညောင်းရင်ဘူးရင်နာကျင်ခံခဲ့ရင်ညောင်းတယ်ဘူးတယ်နာတယ်စသည်ဖြင့်ရှုမှတ်ရမယ်အဲဒါကဝေဒနာကိုရှုမှတ်တဲ့ဝေဒနာနုပဒနာပဲသတိသမာဓိ အားကောင်းလာတဲ့ခါကျတော့အဲဒီလိုရှုမှတ်နေရင်ခံခဲ့တဲ့ဝေဒနာဟာယူပြက်လိုက်သလိုပျောက်ကင်းသွားတတ်ပါတယ်တချို့မှာဆိုရင်ဘယ်နည်းနဲ့မှစိတ်ကုလို့မပြောင်းနိုင်တဲ့ယောဂတောင်မှဒီလိုရှုမှတ်နေရင်ပျောက်သွားတာပဲအမတန်အားရစရာကောင်းပါတယ်ဒါပေမဲ့အခုလိုခဏလေးရှုမှတ်နေစဉ်မှာတော့အကြာကြီးရှုမှတ်နေဖို့မလိုပါဘူးအဲဒီဝေဒနာကို သုံးလေးချက်လောက်ရှုမှတ်ပြီးတော့ဖောင်းနာပိန်နာပြမှတ်သွားရုံပါပဲအပန်ကြားရင်ကြားတယ်ကြားတယ်လို့ရှုမှတ်ပြီးတော့ဖောင်းနာပိန်နာကိုပဲပြမှတ်သွားရမယ်အခုတခဏလေးရှုမှတ်ရမှာတော့အခုပြောခဲ့တဲ့အတိုင်းရှုမှတ်နေရင်ပြည့်စုံပါပြီကဲ9မိနစ်လောက်ရှုမှတ်နေကြပါအခုရှင်းပြမယ် ။ဒီခု9မိနစ်ရှိသွားပြီ။10မိနစ်10မိနစ်အတွင်းမှာမချက်ပေါင်း90 60ဒီရနိုင်ပါလေ။ဓမ္မဓမ္မအတွင်းမှာမဂ္ဂင်7ပါးတရားတွေဖြစ်ပွားနေပါလေ။ဖြစ်ပွားပုံကတော့ရှုမှတ်မိအောင်ကြောင်းညာဆိုင်နေတာက မှန်စွာအထုံးမှုသမဝါယမပဲ။မှားရတာကသမသတိပဲ။မှန်တိုင်းမှားရတာပေါ့။မှတ်မိတဲ့အာယုန်၌စူးစိုက်ပြီးတည်တည်နေတာကသမသမာဓိပဲ။ သမာဝါယမသမာဓိသမာသမာဓိဆိုတဲ့ဒီသုံးပါးကသမာဓိမဲ့ခင်ပဲရှုမိတဲ့အာယုံကိုအမှန်တိုင်းသိတာကသမာဓိထိပဲအခုလိုစပြီးရှုမှခါစမှာတော့အမှန်တိုင်းသိပုံကသိမတင်ကြသေးဘူး။နာယီပေါင်း560စသည်ကြာတဲ့ခါကျတော့သမာဓိကအားကောင်းလာတယ်။ကြာတစ်ပါးဆိုစိတ်ကမသွားတော့ဘူး။ရှုမှရမှာသာကလျက်ကလျက်ပြီးနေတယ်။အဲဒီလိုခါမှာ ဖောင်းတယ်မှတ်ခိုင်းနိုင်ဖောင်းတာကတခြားမှတ်သိတာကတခြားကွဲပြားပြီးထင်းလာတယ်ဘိန်းတယ်မှတ်ခိုင်းတယ်လဲဘိန်းတာကတခြားမှတ်သိတာကတခြားကွဲပြားပြီးထင်းလာတယ်လှုပ်တယ်သွားတယ်လို့မှတ်ခိုင်းတယ်လဲလှုပ်တာကတခြားသွားတာကတခြားမှတ်သိတာကတခြားကွဲပြားပြီးထင်းလာတယ်မြင်တယ်လို့မှတ်ခိုင်းမှလဲမျက်စိနဲ့ဆင်းကတခြားမြင်သိတာက နဲ့မှတ်သိတာက တခြားကွဲပြားပြီးထင်လာတယ်။ကြားတယ်လို့မှတ်ခဲ့နေတဲ့နားနဲ့သံကတခြားကြားသိတာနဲ့မှတ်သိတာကတခြားကွဲပြားပြီးထင်လာတယ်။အဲ့ဒါဟာယုံနဲ့နာကိုပိုင်းခြားသိတဲ့နာမရူပပရိစ္ဆေညာဖြစ်ပုံကိုအချင်းချင်းပြောတာပါပဲ။အဲဒီလိုသိမြင်ပြီးတဲ့နောက်သမာဓိညာတို့တဲ့အားရှိလာတဲ့အခါမှာအသက်ရှူလေကြောင့်ဘာယောပင်ယောဖြစ်တဲ့ ဖောင်းရုပ်ပင်ရုပ်ရှိလို့ဖောင်းတယ်ပင်တယ်လို့ရှုသိရတယ်လှုပ်ရှင်လို့လှုပ်တယ်သွားခြင်းလို့သွားတယ်လှုပ်လို့သွားလို့လှုပ်တယ်သွားတယ်လို့ရှုသိရတယ်မြင်စရာရှိလို့မြင်တယ်မျက်စိရှိလို့မြင်တယ်မြင်ပြီးလို့မြင်တယ်လို့ရှုသိရတယ်ကြားစရာရှိလို့ကြားတယ်နားရှိလို့ကြားတယ်ကြားသိလို့ကြားတယ်လို့ရှုသိရတယ်စသည်ဖြင့်အကြောင်းနဲ့အကျိုးကိုကိုယ်ပိုင်ညာဖြင့်သဘောပေါက်ပြီးသိရတယ် အဲ့ဒါဟာပစ္စယပရိက္ခဉာဏ်ပဲနောက်ပြီးတော့မြင်နာကြတာစသည်ကိုမရှိမသိနိုင်လို့မြဲတယ်ချမ်းသာတယ်ကောင်းတယ်ငါပဲလို့အထင်မှားနေတာရှိတယ်အဲဒီလိုထင်မှားလို့နှစ်သက်သားရတယ်နှစ်သက်သားရလို့အလိုရှိတာရအောင်လို့ပြုလုပ်တယ်အဲဒီလိုပြုလုပ်မှ အဲဒီလိုပြုလုပ်မှုကံကြောင့်ဘဝအသစ်အသစ်တွေထပ်ခါထပ်ခါဖြစ်ရတယ်အဲဒီလိုဖြစ်လို့ဖြစ်ရဘဝဖြစ်ရဖြစ်ရဘဝမှာဝေယနာသေးရတယ်ကိုယ်စိတ်ဆင်းရဲတွေကိုတွေ့ကြုံခံစားနေရတယ်စသည်ဖြင့်လဲဉာဏ်ထက်တဲ့သူမှာအသိဉာဏ်ထူးတွေဖြစ်တယ်အဲဒါပရိသသမုပ္ပါနဲ့ညီအကြောင်းနဲ့အကျိုးကိုဆက်စပ်ပြီးပြီးတဲ့ပြစ္ဆယပရိကညာပဲအဲဒီကနောက် သမာဓိညာတိုးတက်ပြီးအားရှိလာတဲ့အခါမှာရှုမှတ်နေရင်ပဲမသိရတာရောမသိတာရောအသေးအသေးဖြစ်ဖြစ်ပြီးချက်ချင်းပဲကြောက်ကြောက်သွားတာကိုထင်ရှားတွေ့သိရတယ်။အဲဒီခါမှာဖြစ်ဖြစ်ပြီးပျောက်ပြက်သွားလို့မမြဲတာကြီးပဲကြောက်စရာဆင်းရဲကြီးပဲအတ္တမဟုတ်တဲ့သဘောတရားများကြီးပဲလို့ကိုယ်ဉာဏ်နဲ့သိရတယ်။သုံးသဆင်ញင်ပြီးသိတာက သမသနာညာပဲသိဉဏ်စွာဖြစ်ပြသွားတာကိုသိသိသွားတာက ဥရိယဗျာညာပဲအဲဒီဥရိယဗျာညာဖြစ်တဲ့အခါမှာအယောင်လင်းတွေလည်းတွေ့ရတယ်ဝမ်းမြောက်တက်ကြွတဲ့ပီတိတွေလည်းကြီးကျယ်ဖြစ်တယ်ကိုယ်ရောစိတ်ပါအလွန်ချမ်းသာနေတတ်ပါတယ်သင်္ကညာကြတော့လက်ရှိကိုစားသောပုံသဏ္ဍာန်အထီရတောင်းမပေါ်တော့ဘူး သိစရာရောသိတာရောအလွန်လင်းမြန်စွာပြည့်တည်သွားတာကိုသာတွေ့သိနေရတယ်။သင်္ဃာရုပ္ပကညာကြတော့အထူးကြောင့်ညမပြုရဘဲနဲ့အမတ်တိဟာအလွယ်တကူဖြစ်နေတယ်။သိုံမြသိုံမြလေးလူရှုလျက်လေးလူရှုလျက်ကြီးဖြစ်နေတယ်။တဏှာဤနဏှာဤသုံးနာဤစသည် ကြောင်းလဲတသမတိထိုင်လျက်ရှုမှနေနိုင်တယ်။အမတန် ကောင်းပါတယ်အဲဒီလိုအမှန်တိုင်းသိသိနေတာတွေဟာသမာဓိကြီးပဲအဲဒီလိုအမှန်တိုင်းသိမြင်နိုင်အောင်စိတ်ဝိညုတ်ပေးတာက သမာသင်္ကပ္ပပဲဒီသမာဓိဋ္ဌိနဲ့သမာသင်္ကပ္ပဆိုတာကပညာမဲ့ခင်နှစ်ပါးပဲသမာဓိမဲ့ခင်၃ပါးနဲ့ပညာမဲ့ခင်နှစ်ပါးကို ကာရမဲ့ခင်၅ပါးလို့သဒ္ဓါရာကပြဆိုထားပါတယ်လောသမာခင်မဲ့ခင်၅ပါးလို့ လုသမမဲ့ခင်၅ပါးလို့ဆိုလိုတာပါပဲလောကမှာအလုသမ၅ရောက်စုပြီးလုံးမှပြီးစီးမဲ့အလုကို၅ရောက်စုပြီးအငြိညွတ်လောက်ရတယ်လို့ပဲရှုသိမှုကိစ္စပြီးအောင်ဒီမဲ့ခင်၅ပါးကရှုမှတ်တယ်ရှုမှတ်တယ်အငြိညွတ်ဖြစ်နေကြတယ်ဒီမဲ့ခင်၅ပါးအငြိညွတ်ဖြစ်ပြီးအာကောင်းတိုင်းအာကောင်းတိုင်းဝိပဿနာဉာဏ်ဥတွေတိုးတက်ပြီးဖြစ်နေပါတယ်နောက်ပြီးတော့တာချင်းခိုးခြင်း မေရုံကာမတို့၌မတရားပြုကျင့်ခြင်းဆိုတဲ့ကာယကံမကောင်းမှုမှကျင့်ဆောင်တာကသမာကမ္မတာပဲလိန်ပြောခြင်းဂုံတိုက်ခြင်းဆေးရခြင်းအနစ်မဲ့စကားပြောခြင်းဆိုတဲ့ဝစီကံမကောင်းမှုမှကျင့်ဆောင်တာကသမာဝါစာပဲမတရားရှာကြံပြီးအသက်မွေးမှုမှကျင့်ဆောင်တာကသမာအာဇီဝပဲအဲဒီမဂ်ခင်သုံးပါးကသီလမဂ်ခင်တွေပဲဒါတွေကတော့ သီလဆောက်တည်ပြီးကျင့်လာတဲ့ကပြည့်စုံလာခဲ့ပါတယ်။ရှုမှတ်တဲ့ရှုမှတ်တိုင်းလည်းဒီသီလမဲ့ခင်သုံးပါးကပါဝင်ပြည့်စုံနေတာပါပဲ။ဒါကြောင့်ရှုမှတ်တဲ့ရှုမှတ်တိုင်းမဲ့ခင်၈ပါးကိုပွားစေတာပါပဲ။အဲဒီလိုပွားစေတိုင်းပွားစေတိုင်းနိဗ္ဗာန်ရောက်ဖို့နိကနိကနေပါလေ။ဒါလျှောက်သွားရမှာခြေလမ်းတိုင်းခြေလမ်းတိုင်းကိုသွားလို့ရသောနိကနိကသွားသလိုပါပဲ။ နောက်ဆုံးခြေလမ်းကြတော့ရောက်လို့ရရောက်သွားသလိုပင်နောက်ဆုံးရှုမှတ်ချက်ကြတော့နိဗ္ဗာန်သို့ဆက်ရောက်သွားပါလိမ့်မယ်။ဒါကြောင့်အခါခွင့်ရတိုင်းရတိုင်းဘောင်းနာပိနာမှာစားပြီးပေါ်လာတဲ့ယုံနာတွေကိုရှုမှတ်သွားကြရုံပါပဲအဲဒီလိုရှုမှတ်သောအပြင်ယခုဖော်ပြခဲ့တဲ့ဝိပဿနာဉာဏ်တွေကို